ခန်းကြီးတရားနှင့်နှင့်ဆင်းရဲသောသူသည်ညှိုးငယ်သောစိတ်နှင့်သာဝရဘုရားရှိတော်၌ညီတွမ်းမိတမ်း၍ပြုသောပတ္ထနာအငယ်1မှ7အိုသာဝရဘုရား အကျွန်ုပ်၏ပတ္ထနာကိုနားထောင်တော်မူပါအကျွန်ုပ်အဟိချင်းအတန်သည်ရှေ့တော်သို့ရောက်ပါစေသောဘေးရောက်သည့်ကာလ၌ မျက်နာတော်ကိုအကျွန်ုပ်မှ လွှဲတော်မမူပါနှင့်။အကျွန်ုပ်ခေါ်သောအခါနားထောင်တော်မူပါ။အလျင်အမြန်ထူးတော်မူပါ။အကြောင်းမူကား၊အကျွန်ုပ်၏နေ့ရက်ကာလသည်မီးခိုးကဲ့သို့ကုန်တတ်ပါ၏။အကျွန်ုပ်၏အရိုးတို့သည်မီးခြေးကဲ့သို့ကျွမ်းကြပါ၏။အကျွန်ုပ်၏နှလုံးသည်မြက်ပင်ကဲ့သို့ အထိအခိုက်ခံရ၍ညှိုးနွမ်းလျက်ရှိပါ၏။ အစာစားခြင်းကိစ္စကိုပင်မေ့လျော့တတ်ပါ၏ကိုညီးတွားခြင်းအတန်ကြောင့်အကျွန်ုပ်၏အယိုးတို့သည်အရေ၌ကပ်လျက်ရှိကြပါ၏အကျွန်ုပ်သည် လွင်ပြင်၌နေသောဝန်ပိုကဲ့သို့၎င်းတော၌နေသောဇီးကွက်ကဲ့သို့၎င်းဖြစ်ပါ၏အကျွန်ုပ်သည်အိမ်မိုးပေါ်မှာတကောင်တီးနေရသောငှက်ကဲ့သို့ဖြစ်၍စောင့်လျက်နေရပါ၏အကျွန်ုပ်ရန်သူတို့သည်တနေ့လုံးကဲ့ရဲ့ကြပါ၏ အကျွန်ုပ်တစ်ဖက်၌စော်ကားသောသူတို့သည် အကျွန်ုပ်ကို ပုန်ခိုင်း၍ကျိန်ဆိုတတ်ကြပါ၏။စိတ်တော်မပြေအမျက်ထွက်တော်မူသောကြောင့်အကျွန်ုပ်သည်ပြာကိုမုန်ကဲ့သို့ စားရပါ၏။တောက်သောအခါလည်းမြည့်ရည်ရော၍တောက်ရပါ၏။ကိုယ်တော်သည်အကျွန်ုပ်ကိုချီးမြှောက်ပြီးမှအောက်သို့ချတော်မူပြီးအကျွန်ုပ်၏နေ့ရက်တို့သည်ရှည်လျားသောအရိတ်ကဲ့သို့ဖြစ်၍မြက်ပင်ကဲ့သို့အလွန်ညှိုးနွမ်းပါ၏ အငယ်7မှ22အိုထာဝရဖျားကိုရိုဒီနေဆာထာဝရဖြစ်တော်မူ၏နာမတော်သည်ကာလအစဉ်ဆက်တည်ပါ၏ထားတော်မူပါဇီးအုံမျိုးကိုတနာတော်မူပါဇီးအုံမျိုးကိုကဲမတနာရသောအချိန်ချင်းချက်တော်မူသောအချိန်ရောက်ပါပြီကိုရိုဤကျွန်တို့သည် ထိုမျိုးဤကြောက်ခဲတို့ကိုပင် နှစ်သက်၍သူဤမြေမှုန့်ကိုပင်စုံမဲ့ကြပါ၏ တပါးမျိုးသားတို့သည်ထာဝရဘုရား၏နာမတော်ကို၎င်းလောကီရှင်မြင်အပေါင်းတို့သည်ဘုံတော်ကို၎င်းကြောက်ရွံ့ကြပါလိမ့်မည်ထာဝရဘုရားသည်ဇီးအုံမျိုးကိုတီထောင်၍ဘုံတော်နှင့်တကွထင်ရှားတော်မူလိမ့်မည် ကိုယ်ဝေရမဲ့သောသူတို့ဆူတောင်းခြင်းအကြောင်းကို မထီမဲ့မြင်မပြု သူတို့၏ပတနာကိုမှတ်တော်မူလိမ့်မည်ထိုအကြောင်းအရာကို နောက်ဖြစ်လက်တန်သောလူမျိုးအဖို့ရေးမှတ်ရမည် ပြုပြင်တော်မူလတံ့သောလူတို့သည်ထာဝရဘုရားကိုချီးမွမ်းကြလိမ့်မည်ချုပ်ထားသော သူ၏ညီးတွားတံကိုနားထောင်ခြင်းခံ၎င်းတရားမိသူတို့ကိုလွှတ်ခြင်းခံ၎င်းအတိုင်းတိုင်းအပြည်ပြည်သော လူမျိုးတို့သည်ဒါဝရဖျားဤဝတ်ကိုပြုလျက်စုဝေးကြသောအခါဇီးအုံတောင်ပေါ်ယေရုရှလင်မြို့၌ဒါဝရဖျားဤနာမတော်နှင့်ဂုံကျေးဇူးတော်ကိုထင်ရှားစေခြင်းငှာ၎င်းတန်ရှင်းရာဌာနတော်အထွတ်က ငုံချတော်မူ၍ကောင်းကင်ဘော်ကသာရဖျားသည်မြေကြီးကို ရှုမှတ်တော်မူ၏အငယ်23မှ28လန်ခီ၌ငါ၏အစွမ်းကို ရော့စေခြင်းဟံ၎င်းငါ၏နေ့ရက်ကာလကို တိုးစေခြင်းဟံ၎င်း ပြုတော်မူသောအခါငါလျှောက်သောအချက်ဟုမူကားအိုအကျွန်ုပ်၏ဖျားအကျွန်ုပ်ကိုအသက်ပြိုစင်ပင် ပယ်ရှင်းတော်မမူပါနှင့် ကိုရောဤနှစ်တို့သည်ကာလအစဉ်အဆက်မြဲကြပါ၏ကိုရောသည် ရှေးဥစွာ၌မြေကြီးကိုတည်တော်မူပြီးမိုးကောင်းကင်သည်လည်းလက်တော်နှင့်ဖန်ဆင်းသောအရာဖြစ်ပါ၏ထိုအရာတို့သည်ပျက်စီးခြင်းသို့ရောက်တော်လဲကိုရောသည်အမြဲတည်တော်မူ၏ထိုအရာရှိသမျှတို့သည် အဝတ်ကဲ့သို့ဟောင်းနှွမ်းခြင်းသို့ရောက်၍ကိုရောသည်ဝတ်လုံကိုလဲသကဲ့သို့လဲတော်မူသည်ဖြင့်ပြောင်းလဲခြင်းရှိကြတော်လဲ ကိုယ်တော်သည်ပြောင်းလဲတော်မမူပါ အသက်တော်လည်းမကုံမဆုံးရပါကိုရောကျွန်တို့ဤသားမြေတို့သည်တည်၍အမျိုးအနွယ်သည်လည်းရှေ့တော်၌မြဲမြံပါလိမ့်မည်